မနေ့တုန်းကပြောခဲ့တဲ့ဓမ္မစကြာတရားတို့ဆက်ပြီးနာကြရအောင်ပါဠိလေးလည်းကြည်ထားနော်ပါဠိလေးကြည်ထားမှ ပုံနာလည်းသဘောပေါက်တယ်ဓမ္မစကြာပါဠိလေးကြည်ထားမှာဘုရားမဖရာကဓမ္မစကြာပါဠိများကို သစ္စာညာနဲ့သိရမယ်နောက်ပြီးတော့ကိစ္စညာနဲ့လည်းသိရမယ်နောက်ပြီးတော့ပါကတ္တညာနဲ့လည်းသိရမယ်ဒီလိုဟုတ်ကဲ့နော်ပထမဘုန်းကြီးတို့သစ္စာလေးပါးကိုသစ္စာညာနဲ့လေးလာသိပေါ့နာယူသိပရိယတ္တိသိနေနဲ့သုဒ္ဓမြညာသိနေနဲ့ ဣဒံခောပါဏဘေကွေဒုက္ခအရိယသစ္စာသာတိပိဒုက္ခသာသာတိပိဒုက္ခသာဝိဒုက္ခမွေးအိုနာဆင်းရဲပေါ့မွေးအိုနာသေဆင်းရဲပြီးတော့ဆိုရင်ပုဆွေငိုကြွေးကိုဆင်းရဲစိတ်ဆင်းရဲပူလောင်မှုမေးဆင်းရဲပေါ့မုံဆုံချစ်ွယ်ဆင်းရဲပေါ့လူကျင်နာမရ မလို့ချင်တာရတဲ့ခါဆင်းရဲတော့အကျဉ်းအပြင်ပြောရင်တော့ခန္ဓာ၅ပါးဆင်းရဲတယ်ဒါဘုန်းကြီးတို့ပရမဆုံးလေးလာတိအနေနဲ့သိရတော့ဗောနော်ပါဠိလိုပြောပရိယတ္တိတိသုတမယညာတိဒီလိုလည်းပြောလို့ရဒါသစ္စာညာပြီးမှတဆင့်တက်ပြီးတော့ကိစ္စညာနဲ့အာထုတ်ပြီးတော့သိရတယ်ကျင့်ပြီးမှသိရတာပရိပတ်တိအနေနဲ့သိတာဘာဝနာမယညာအနေနဲ့သိရတာအဲ့ဒါကိစ္စညာ မနေ့တုန်းကဘုန်းကြီးတို့ဒုက္ခသစ္စာဒီကိစ္စညာနဲ့သိပုံခတညာနဲ့သိပုံအဲ့မှာသမုဒိယဒုက္ခသစ္စာနဲ့ပတ်သက်ပြမသောဣဒံဒုက္ခအရိယသစ္စာတိမေဒီပါဠိလေးပေါ့ဒီပါဠိလေးကဒီပါဠိရဲ့ချစ်ရကိုရပေါ့ဒါကတော့ဘုန်းကြီးတို့အများအပြည့်တော့ပြောကြတာတော့ခုနညံ၃ပါးရှိတော့ပေါ့နော် အဲ့ဒီညာ၃ပါးထဲမှာဒါတော့ကိစ္စညာပေါ့ဣဒံခောဒုက္ခရိယသစ္ဆန္တိနော်နံပါတ်၈ပေါ့တံခောပဏိတံဒုက္ခအရိယသစ္ဆံပရိညေယန္တိဒါကအဲ့ဒီပါဠိနှစ်ခုကတော့ဘုန်းကြီးတို့သစ္စာပရမသစ္စာညာခုကကြကိစ္စညာပေါ့နော်ကိစ္စညာနဲ့သိတယ် တံခောပဏိတံဒုက္ခအရိယသစ္ဆန္တိပရိညာတံဒီ30ပေါ့နံပါတ်30ကျတော့ဒါဟာကတဉဏ်ပရိဝေဒဉဏ်နဲ့ထိုးထွင်းပြီးသိပါအဲဒီမှာဘုန်းကြီးတို့ဗာပြီလို့မာစီဆရာတော်ကြီးကတော့ဒီသူလည်းသူအထောက်အထားတစ်ခုကင်ပြောတာပါပဲသူကတော့ဣဒံဒုက္ခံအရိယသစ္ဆန္တိမေဆိုတဲ့၈ပါဠိကိုခုနဉာဏ်၃ပါးနဲ့ဒါကိုသစ္စာဉာဏ်နံပါတ်9ကိုတော့သူက ကိစ္စဉာဏ်နံပါတ်30ကိုတော့ကတဉာဏ်ဒီလိုခွဲပြပါများစွာယူတာဘာဖြစ်ဒီရှစ်ကလည်းကျင့်ညာအထုတ်လို့သိသွားတဲ့ပုံမျိုးပြောတာကြည့်ကြည့်လိုက်လေသူပါဠိလေးနည်းနည်းလေ့လာကြည့်ဟိရန်ဒုက္ခံစောစောကပြောတယ်အမွေးဝနာတိဒုက္ခတွေအဲ့ဒီဒုက္ခတွေအများကြီးပြောခဲ့တယ်ပေါ့အဲ့ဒီကနေပြီးတော့အကျဉ်းအပြင်ခန္ဓာ၅ပါးဆွဲလန်းတဲ့ခန္ဓာ၅ပါးဒုက္ခ ဒါဒုက္ခသစ္စာပဲအဲ့ဒီတရားတွေဘုရားကြီးကမေဘိခွေပုတ်ဝေနာတုနာနုတုတေတုဓမ္မေတုရှင်းတော့ဘယ်သူမှမကြောက်ဘူးမနာဘူးမသိဘူးတဲ့တရားတွေစက္ခုဥဒ္ဒပါရီမြတ်စွာဘုရားကဘာပြောလဲဆိုပဂတိမျက်စိဖြင့်အရာဝတ္ထုမြင်တယ်လို့ဒီဒုက္ခတရားတွေကငါညာမျက်စိနဲ့မြင်တယ်ဒါကျင့်လို့မြင်တော့ဗျာမကျင့်မဲနဲ့ပဲမြင်မလဲဒါကိုပြောတယ်နော်အဲ့ဒီပါဠိလေး ပုပ်ပေနာနုတုတေတုဓမ္မေတုရှင်ကဒီသစ္စာဒုက္ခသစ္စာတရားမကြောက်ဘူးဘယ်သူမှလည်းမပြောဘူးတဲ့ဒါဒုက္ခဆိုတာဘယ်သူမှမပြောဘူးသူကိုယ်တိုင်ကျင့်ကြတို့လို့ဆက်ခုံဥဒပါဠိဒီစကားလေးပြန်ပြောမယ်နော်ဆက်ခုံဥဒပါဠိဆိုဉာဏ်မျက်စိဖြစ်ပေါ်လာတယ်လို့ပြောတာငါဒီဒုက္ခသစ္စာဆိုရအမှန်တရားတွေကိုဘယ်သူမှမသိပေးရပဲနဲ့ငါကိုယ်တိုင် ဉာဏ်မျက်စိနဲ့သိတယ်ဒါဝန်ခန္ဓာဘုရားဖြစ်ဝန်ခန္ဓာပဲဒါကြောင့်မို့ဘုန်းကြီးတို့ကြင်ညာအထုတ်လို့သိတယ်ဒါကိုဘုန်းကြီးတို့အများစုယူကြတာကိစ္စညာပဲနော်ပရမသစ္စာညာဟိုဘက်ကပြောခဲ့ပြီးပြီဒါကြင်ညာအထုတ်သိတယ်သက္ခုံဥရပါဠိဆိုဒါပြောတယ်သက္ခုံဥရပါဠိဉာဏ်မျက်စိဖြစ်ပေါ်တယ်ဆိုပဂရိမျက်စိနဲ့ရာဟုတုတွေကိုမြင်ရတယ်လို့ပဲဒီရုပ်တဘောနံတဘောကဒီခုနက အိုနာတိဆင်းရဲတွေရုပ်တဘောခြုံလိုက်ပေါ့လေခန္ဓာ၅ပါးဆင်းရဲပေါ့ခန္ဓာ၅ပါးထချုံရုပ်တဘောဝနာဒီရုပ်တဘောဆင်းရဲတို့ငါညံနဲ့မြင်သွားတာညံနဲ့မြင်ခဲ့တယ်ညံနဲ့မြင်တယ်လို့ဒါဘုရားဖြစ်ဝန်ခံလိုက်တာပဲသခုံဥဒ္ဒပါဠိညာဏဥဒ္ဒပါဠိညာဏဥဒ္ဒပါဠိဆိုအတိညာဏ်ဖြစ်ပေါ်လာတယ်အတိညာဏ်ဖြစ်ပေါ်လာတယ်ခုနက ဥပါဒနဲ့ခန္ဓာ၅ပါးချုပ်လိုက်ရင်ယုံနာနှစ်ပါးပဲဒီယုံနာတဲ့နှစ်ပါးတို့ဒီတရားတွေပေါ်မှာကိုယ်ပိုင်ဉာဏ်နဲ့ရှင်းရှင်းလင်းလင်းဒါကတော့ယုတ်တဘာဝပဲဒါကတော့နံတဘာဝပဲကိုယ်ပိုင်ဉာဏ်နဲ့ရှင်းရှင်းလင်းလင်းငါမြင်ခဲ့တယ်သိသွားတယ်ငါသိသွားတယ်ဒါပြညာနာဥရပါတိဘုန်းကြီးတို့တရားထုတ်တဲ့ကအဲ့လိုအထောက်အမှာနော်တကယ်ကိုပဂရီမျက်စိမြင်မြင်လိုက်တယ်လို့ဒီယုံနံတဘာဝတွေသုံးဖို့ခန္ဓာ၅ပါး သဘာဝတွေဆင်းရဲကိုဉာဏ်မျက်စိနဲ့မြင်တယ်လို့ပဂရိမျက်စိမြင်တယ်ဉာဏ်မျက်စိနဲ့မြင်ရမယ်ဒီရုပ်သဘာဝနာမ်သဘာဝဆင်းရဲတွေကိုဉာဏ်နဲ့မှရှင်းရှင်းလင်းလင်းကိုသိနေရမယ်ဒါကိုဉာဏဥရပါရိပညာဥရပါရိအပြားအဖြစ်ပညာဉာဏ်ပညာတွေဖြစ်ပေါ်လာတယ်အပြားအဖြစ်ဆိုတော့ပထမဘုန်းကြီးတို့ယုံ nant သဘာဝတွေသိတယ်နောက်ကြောင်းကျိုးသဘာဝတွေသိ တယ်။ရုံဏသဘာဝသိတဲ့ဉာဏ်ဖြစ်တယ်ဒါနာမရူပပရိစေတဉာဏ်ပေါ့။ဆက်အားထုတ်ရင်ကြောင်းကျိုးသဘာဝသိတဲ့ဉာဏ်ဖြစ်တယ်။ဒါကပစ္စယပရိကဉာဏ်ပေါ့။ကြောင်းကျိုးဆက်ဆက်ပြင်းရဲ့ရုံဏသဘာဝတွေရဲ့အနေစာဒုက္ခအနတ္တသဘောဒါမျိုးသိမြင်လာတာကိုနာမရူပပရိစေတဉာဏ်။ဟိုဒီရုံဏသဘာဝတွေကလေဘုန်းကြီးတို့စောစောပိုင်းကဆိုရင်ဒီအဲ့ဒီသမန္တဉာဏ်ရဲ့အထက်ဥရပြဉာဏ်မရောက်ခင်အောင်ဆိုရင် ဖောင်းပေရှုတဲ့ပုံကောင်များလဲတဖောင်းတပိန်နဲ့ပဲတွေ့တယ်။နောက်ဝိပဿနာဉာဏ်တွေဖြစ်လာတဲ့အခါကျတော့ဒီတဖောင်းနဲ့တပိန်နဲ့မှာပဲဒီဝါယောဒတစ်ခုအတွင်းမှာပဲရုပ်တည်နာနေအများကြီးတွေ့တာခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောက်ဘလောက်ပေါ့ပေါ့သူကအသိဉာဏ်နဲ့လိုက်မိတယ်မြင်တယ်တရှုတရှိုက်ထဲမှာလည်းအများကြီးမြင်တယ်ခြေတလန်းတွင်းမှာလည်းယုံနာနေအများကြီးမြင်တယ်ငါကတော့တလန်းဆိုတလန်းလောက်ပဲသိတာဘာမှမသိဘူး အဲ့ဒီလိုဉာဏ်ဤမျိုးစုံကွဲကွဲပြားပြားဖြစ်တာကိုကွဲကွဲကွာပြားခွဲခြမ်းစိတ်ဖြာပြီးသိသွားတာပညာနဲ့နော်အဲ့ဒါပညာဥဒပါရီအပြားအဖြစ်ပညာတွေဖြစ်ပေါ်လာတယ်ဆိုပညာဉာဏ်နဲ့ရုပ်တဝါနန္တဝါတွေသိတယ်ရုပ်တဝါနန္တဝါတွေအကြောင်းကျိုးသိတယ်ရုပ်တဝါနန္တဝါတွေရဲ့နေသဒုက္ခအနတ္တသိတယ်ဒီရုပ်တဝါနန္တဝါတွေရဲ့ခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောင်းနေတယ် တရားတွေကိုဉာဏ်နဲ့ကွဲကွဲပြားပြားခွဲခြမ်းစိတ်ဖြာပြီးသိသွားတာကိုပညာဥဒ္ဒပါဠိလို့ခေါ်ပါတယ်။ဒါဘုရားသူကိုယ်တိုင်ဝန်ခံနေတာနော်။ကျင့်လို့ဒါဝန်ခံတာ။တကယ်တကယ်ကြတော့ဟိုလားဒါမာစီဆရာတို့ရလို့ခွဲတယ်။တကယ်တကယ်ကြတော့ဘုန်းကြီးတို့ကြိုက်တာကစောစောကသစ္စာဉာဏ်ကဟိုအစာပိုင်းကပြောခဲ့တယ်နံပါတ်၄လောက်မှာဟုတ်လား။နော်ဇာတိပိဒုက္ခဆိုတာပဲဒါသစ္စာဉာဏ်ပြတာ။ခု၈နဲ့၉ကတကယ်တမ်းကြာကိစ္စဉာဏ်ပြတာ။ ကျင့်ကြအထုတ်လို့သိတဲ့သဘောမျိုးတွေပြောတာဒီပါဠိတွေထောက်ပြီးပြောရတယ်။နောက်ဝိဇာဥရပါဠိကြည်လိုက်နော်။ဝိဇာဥရပါဠိဆိုတာဘာလဲ။ဝိဇာတွေဖြစ်တယ်ထိုးထွင်းရသိလာတယ်ထိုးဖောက်လို့သိလာတယ်။ရာဟုတစ်ခုကိုအတွင်းနဲ့ရှိတဲ့ရာဟုတစ်ခုကိုထိုးဖောက်ပြီးမြင်လဲရတယ်လို့ပဲ။ဘုန်းကြီးတို့တဏ္ဍာမှာကဒီအမှန်တရားတွေမမြင်ဖို့အတွက်အမှန်တရားတွေမမြင်တဲ့အောင်မောဟဖုံးကွယ်ထားတာ ဒီမောဟဖုံးကွယ်ထားတဲ့ရာဟုထုအမှန်တရားတွေကိုထိုးဖောက်မောဟဆိုတဲ့ဖုံးကကွာကြသွားတဲ့ကအတွင်းထဲရာဟုတွေကိုထိုးဖောက်မြင်လိုက်တာထိုးဖောက်သိလိုက်တာဒါဝိဇ္ဇာဥဒ္ဒပါတိအာလောကဝဥဒ္ဒပါတိညာအလင်းရောင်တွေထွက်လာတယ်နော်ဘုံရဥဒ္ဒပယညာလောက်ဆိုသိပါကျုပ်ညာနေအောက်ပိုင်းညာနေတဲ့ဒီကလေးအလင်းလေးတွေထွက်တွေ့တတ်ပါတယ်အလင်းရောင်တွေဖြစ်ပေါ်လာတယ်ပညာလင်းရောင်တွေဖြစ်ပေါ်လာ အဲ့ဒါမျိုးဇံမိုင်းသွားတဲ့ပုံကိုယ်တွေကဒါတော့ပုံနာလေတာပေါ့နော်ဒါပေမဲ့ဒီပညာလင်းအောင်တွေဖြစ်လာတဲ့အခါမှာမနေ့ကပြောခဲ့ပြီဒါမဲ့ရတာဖို့ရတာမဟုတ်ဘူးမက်တုဖို့တုဒီလိုပဲမှတ်ထားမယ်နော်အဲ့တော့ပြန်ပြောပါမယ်ဒီမာသီဆရာတော်ကြီးတို့ကတော့အခုကိုကြီးရင်ရေးထားတဲ့အတိုင်းရှစ်ကသစ္စာညာကိုဝကိစ္စညာတဆေယကတညာနော်အဲ့ဒီမှာဘုန်းကြီးတို့ကတော်တော်များများယူဆတာ ရှင်းတဲ့ကိုကလည်းဒီမှာဘုရားကသက္ကုဏ္ဍပါရီပညာနာဥဒ္ဒပါဒီစကားတွေပြောထားတဲ့ကထိုးထွင်းကျင့်ပြီးလို့သိသွားတဲ့သဘောမျိုးဝန်ခံတာပဲဘုရားဖြစ်ဝန်ခံလိုက်တာပဲနော်ပဋိညေယံထီအောင်ပေါ့လေပိုင်းခြားရဒီဒုက္ခသစ္စာကြပိုင်းခြားပြီးသိရမယ်ပဋိညေယံသူကအဲ့ဒါကိုထောက်တယ်ပေါ့မာဇီရတော့ရဆောလုံးကတော့ပုံမှာပိုင်းခြားသိတာမပါဘူးဒါပေမဲ့နောက်စကားတွေကစက္ကုဥဒ္ဒပါရီညာနာဥဒ္ဒပါရီပညာဝိဇာဥဒ္ဒပါရီ အဲ့လိုဒါတွေကအာမထုတ်ပဲမသိဘူးဗျအာထုတ်မှသိတာအဲ့ဒါကျင့်လို့သိတဲ့သဘောမျိုးပဲအဲ့တော့ရှင်းတဲ့ကူကနောက်တစ်မျိုးနှစ်မျိုးမှတ်လို့ရရင်နော်မာသီဆရာတော်ဘုရားကြီးလို့ဆိုရင်တော့ရှစ်ကသစ္စာညာခုခုချင်းရေးတာနဲ့ကိုကကိစ္စညာတစေယကတညာဘုန်းကြီးတို့အများစုယူဆတာကနံပါတ်၄တုံးကယူခဲ့ရခဲ့တာကိစ္စညာ9နဲ့10 9နဲ့10ကကိစ္စညာအဲ့ဒါမျိုးယူဆတယ်။ဘာဖြစ်လို့လဲဆိုဘုန်းကြီးတို့ကဘာတော့လဲစက္ကုံဥဒ္ဒပါရီ ဟိုဒီမှာပဂရိမျက်စိဖြင့်မြင်ဉာဏ်မျက်စိဖြင့်ငါငါတကယ်မြင်သွားပြီဉာဏ်နဲ့ငါတကယ်သိသွားပြီပညာရည်နဲ့အကွက်ကွက်ပြပြစိတ်စိတ်ဖြာဖြာငါသိသွားပြီထုတ်ဖောက်ပြီးငါမြင်သွားပြီဉာဏ်လင်းရောက်နေငါတွေ့လာပြီဒီလိုဝန်ခံသွားတယ်ဖျားဖြစ်လဲဝန်ခံတယ်ကျင့်လို့သိတာဆိုတာလည်းပြောသွားတယ်နော်ဘာဒီဆရာတော်ကြီးကတော့ဗာလဲဆို ကိုယ်မှာကျမပဋိညာယံပဋိညေယံ ဒုက္ခသစ္စာကိုပိုင်းခြားကိုသိရမယ်သူကဒါကျင့်လို့သိတယ်ဆိုပြီးတော့အဲ့ကြမှာသူကကတကိစ္စညာသူလည်းအကြောင်းကိုအထောက်ထားနဲ့ပြောပါတယ်နံပါတ်30ပဋိညာတံဣဒံတံခောပဏိတံဒုက္ခံအရိယသစ္စာပဋိညာတံဒီတန်နေဣဒံနေရဲ့ဒီဘက်ကစောစောကပြောခဲ့တဲ့ဒုက္ခတွေပေါ့မွေးဝနာတိဒုက္ခတွေနော်ဆိုရင်ပူဆွေးရတဲ့ဒုက္ခတွေနောက်ဆုံးခန္ဓာ၅ပါးဒုက္ခတွေပေါ့ အဲ့ဒီဒုက္ခမှန်သမျှကိုပြောတယ်အဲ့ဒီဒုက္ခစီသစ္စာကိုပရမပိုင်းခြားသိရမယ်ဆိုပိုင်းခြားသိရမယ်ဆိုတာဘာလဲဆိုကြင်ကြံပြီးသိရပရိညာတံကြင်ကြံမှုကဘလောက်ဒီကိစ္စပြီးတည်တောင်ကျင့်မှုကိစ္စပြီးတည်တောင်တည်တာကိုပရိညာတံပိုင်းခြားသိရပြီးပိုင်းခြားသိမှုကိစ္စပြီးပြီဒါပစ္စကနာညာကိုပြောတယ်အဲ့ဒါကတညာနော်အဲ့တော့ပြောချင်တာကသစ္စာညာဆိုတာကလေ့လာမှု လေလာပြီးသိတယ်သင်ယူပြီးသိတယ်သုတမြညာဖြင့်သိတယ်ပရိပတ်တိဖြင့်ပရိယတ္တိဖြင့်သိတယ်ဒါသစ္စာညာကိစ္စညာဆိုတာတကယ်အထုတ်ပြီးသိတာနော်ကိစ္စညာတကယ်အထုတ်ပြီးသိတာမျိုးကိစ္စညာနော်အထုတ်လိုက်လို့သိတာမျိုးပฏิပတ်တိအနေနဲ့သိတာမျိုးဘာဝနာမြဘာဝနာမြညာအနေနဲ့သိတာမျိုးဟာဒါကိစ္စညာကတညာကြတော့မညာဖုန်ညာရပြန်နောက်ပိုင်းမှာပိဿကရညာဆိုတာပေါ်တယ်အဲဒါကြောင့်ဘုန်းကြီးတို့ခဏဏပြောရတယ် ပစ္စုကနာဉာဏ်ရမှသိကြတယ်မဉဏ်ဖုံဉာဏ်ဆိုပစ္စုကနာဉာဏ်ရဉာဏ်နဲ့ကိုယ်ရတဲ့မဉဏ်ဖုံဉာဏ်ပြန်ဆင်မြင်လို့ရတော့ဘုရားဒီမှာပြန်ပြောတာအဲ့ဒါပြောတာကတဉာဏ်ဆိုတာပစ္စုကနာဉာဏ်မဉဏ်ဖုံဉာဏ်နောက်မှရနေဟောငါတော့ဒီဉာဏ်ရသွားပြီဒီဉာဏ်ရသွားတယ်ငါပြုစရာကိစ္စတွေကျင့်စရာကိစ္စတွေပြီးသွားပြီဒီလိုမြင်တာပေါ့ဗျာဒါကြောင့်မို့ကတဉာဏ်ဆိုပစ္စုကနာဉာဏ်ဖြစ်မြင်တာတနည်းအားဖြင့်ပရိဝေဒာပေါ့ ဒုထွင်းသိလာတဲ့နောက်တာအကျိုးတွေပေါ့။နော်ရလာတဲ့အကျိုးတွေကကတဉဏ်လို့ခေါ်တယ်။ဒီတော့တန်ခောပရိဒံဒုက္ခရိယသစ္စာပရိညာတိကဒါပါပါပြလဲဆိုခုနကတော့ကျဉ်ကြုံပဲအမှတ်ထားမယ်။ဒါကပါပြလဲကတဉဏ်ဒါမျိုးမှတ်ထားမယ်။အဲ့လို၃မျိုး။ဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့တကဘာပြောကြပြန်လဲဆိုဒါကတော့ဒုက္ခသစ္စာနဲ့ပတ်သက်ပြီးပြောတဲ့ဟာတွေဒုက္ခသစ္စာနဲ့ပတ်သက်ညံ၃ပါးဖြစ်တယ်ပေါ့နော်ပထမဘာလဲဆို န္ဓာ၅ဥပါဒနဲ့ခန္ဓာ၅ပါးခြုံလိုက်ယုံနံတဘာဝပေါ့ယုတ်သဘောတရားတွေနံသဘောတရားတွေရဲ့ရှင်ရအမှန်ပဲလို့ဉာဏ်နဲ့သိတာသစ္စာဉာဏ်ဘယ်လိုသိလဲဆိုတော့ခုနသုတ္တဗျာဉာဏ်နဲ့သိမယ်ပရိပရိယာတိအနေနဲ့သိမယ်လေးလာမှုအနေနဲ့သိမယ်ဒီလိုလဲပြောတယ်ဒါအများစုပြောတဲ့နည်းနောက်တစ်ခုကဒီဒုက္ခသစ္စာတရားတွေကိုခုနဘုရားဝန်ခံတယ်လို့သက္ခောဥဒ္ဒပါရီ ညာနာဥရပါရီပညာဥရပါရီဝိဇာဥရပါရီအာလောကဥရပါရီဒါဖရာဖြစ်ဝန်ခံလိုက်တာပဲဝန်ခံတဲ့ကသူများပြလို့သင်လို့သိသလားသူမဟုတ်ဘူးပုပ်ပြီးအနာနုတ်သူတေသူတံမေသူဘယ်သူမှရှေ့ကမပြောဘူးဘယ်သူမှမသင်ခဲ့ဘူးကိုယ်ပိုင်ညာနဲ့သိတယ်ဒါကိုပြောတာအဲ့ဒါအဲ့ဒီသုံးခုအဲ့ဒီပါဠိတွေကဒါဖရာဖြစ်ဝန်ခံတယ်ကျင့်ပြီးသိတယ်ဆိုတဲ့ပုံမျိုးဒုက္ခသစ္စာတရားတွေကိုကျင့်ပြီးရှုမှတ်ပြီး ပိုင်းခြားသိတယ်လို့ဉာဏ်နဲ့သိတာဒါကိစ္စဉာဏ်ပဲဒုက္ခသစ္စာတတ္တဉာဏ်သုံးပါးခွဲခြင်းပိုင်းခြားသိမှုပြီးပြီအဲ့လိုနဲ့ပြစ္ဆုတ်ကဏဉာဏ်နဲ့သိတာကတဉာဏ်လို့ခေါ်တယ်ဒါပဲနော်ဒီပါဠိလေးဒါဒါကိုပြောနေတာပြန်ပြောမယ်နော်ဟုတ်လားဒီသစ္စာလေးပါဒုက္ခသစ္စာနဲ့ပတ်သက်ပြီးဒါဘုရားဟောတာဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့သစ္စာညာနဲ့သိရမယ်ကိစ္စညာနဲ့သိရမယ်ကတညာနဲ့သိရမယ် သစ္စာညာနဲ့ဘယ်လိုသိရမလဲဒီယုံ nant သဘောနော်ဥပါဒေနဲ့ခန္ဓာဆိုယုံ nant ယုတ်သဘောတရားနံသဘောတရားတွေကဒုက္ခသစ္စာအမှန်ပဲဆင်းရဲတာအမှန်ပဲလို့ညာနဲ့သိတယ်ဒါကိုသစ္စာညာခေါ်တယ်ညာနဲ့သိတာပါလေလေးလာပြီးသိမယ်သင်ယူပြီးသိမယ်ပရိယတ်ဒီအနေနဲ့သိမယ်ဒီလိုလည်းပြောလို့ရတယ်နောက်တစ်ခုကဒီဒုက္ခသစ္စာတရားတွေကိုဒုတိယပိုက်ကြတော့ဣရံခောပဏိတံဒုက္ခရိယသစ္စာပဋိညာတိ ယန္တိမေဘေခွေပိုင်းခြားသိရမယ်ပြောတယ်ဘယ်လိုပိုင်းခြားသိရမယ်ရှုမှတ်ပြီးတော့ကျင့်ပြီးတော့ဒီဒုက္ခသစ္စာတရားတွေကိုပိုင်းခြားညာနဲ့သိရမယ်အဲ့လိုသိတာမျိုးကိစ္စညာရှုမှတ်လို့သိတာပေါ့ဗျာအချင်းချုပ်ပြကျင့်လို့သိတာအဲ့ရနေဒီစင်မညာဖွညာနေရတယ်မညာဖွညာရကျင့်လို့သိသွားတယ်မညာဖွညာရပြစ္ဆုကနာညာရတယ်ပြစ္ဆုကနာညာဩငါဘာညာနေရသွားပြီဘာငါကျင့်မှုကိစ္စတွေပြီးသွားပြီဒါမျိုးပြန်ပြီး သိတာမျိုးပေါ့အဲ့ဒါပြစ္ဆကနာနိုင်ကြီးသိတာမျိုးကတဉဏ်လို့ခေါ်တယ်ဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဆရာတော်တွေကဘာထောက်ပြီးတော့ရေပြောကြပြန်လဲဆိုဒီကထာဝတ္ထုအဖွင့်မူလတီကာပေါ့ရှားမင်းသားတရား12အဲ့ဒီမှာပါတယ်ဗျဒီညံသုံးပါးနဲ့ပတ်သက်ပြီးတကတမျိုးပြောပြန်တယ်ပေါ့နော်အဲ့ဒီတမျိုးပြောတဲ့အဓိပ္ပာယ်လေးတွေဒီကနေ့ကြားနာဖို့ပါဒီ ဘုန်းကြီးတို့တရားတော်လေးလာတဲ့အခါကျမူရင်းရဲ့အထိပ္ပယ်လည်းသိရတာပေါ့နော်။နောက်စာပေကျမ်းဂန်များဒါနဲ့ပတ်သက်ပြီးတော့ဘယ်လိုယူဆတယ်ဘယ်လိုဖွင့်တယ်ဆိုတာလည်းဘုန်းကြီးတို့ကပြောရတယ်။အဲ့ဒါမှပုံပြည့်စုံတော့မူရင်းအထိပ္ပယ်ဒါခုနအမူရင်းအထိပ္ပယ်။အခုနောက်ထပ်ပြောမှာကဒီသစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်အထိပ္ပယ်တစ်မျိုးထပ်ပြောတယ်။ဒါခုနကထာဝတ္ထုအဖွင့်မူလတိကာမှာပါတယ်။အဲ့တော့သူကကိစ္စ သစ္စာဉာဏ်ဆိုတာဘာလဲဆိုတော့ဒီသစ္စာဉာဏ်ကအရိယာမဲရဲ့ရှေ့ဖို့မှလည်းဖြစ်တယ်ရှေ့ဖို့ဆိုတာအရိယာမဲမရခဲ့ဝိပဿနာဉာဏ်တွေဖြစ်တော့ဗောဗျာအဲ့ဒီဝိပဿနာဉာဏ်တွေဖြစ်နေတဲ့ခိုက်တာမှလည်းဒါဒီယုတ်တရားနာတရားဆင်းရဲပဲလို့ဝိပဿနာဉာဏ်နဲ့သိတယ်ဘုန်းကြီးတို့ဒီတမ္ပဒနာဉာဏ်တော့သိသိတာဒီယုတ်တရားတွေနာတရားအင်မတန်ဆင်းရဲတာဒုက္ခဝင်တာတွေတွေ့တာကျန်တဲ့ဈာဈာဉာဏ်တွေမှလည်းတွေ့တယ် အပြက်တွေကျမြင်တဲ့ခါတို့ဘာလို့ဆင်းရောမလို့ကျင်တော့အပြက်ပြက်ပြက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဒါတွေအပြက်တွေကျမြင်တာအဲ့တော့ဝိပဿနာဉာဏ်နဲ့ဒါဒီသင်္ခရတရားတွေသုံးဖို့ယုံနာတဘာဝဥပါဒณะခန္ဓာတရားမှာဆင်းရဲလို့ဝိပဿနာဉာဏ်နဲ့လည်းသိတယ်အဲ့တော့သစ္စာဉာဏ်ဆိုတာအရိယာမေရရှေဖို့ဝိပဿနာဉာဏ်မှာလည်းသိတယ်ပြီးတော့ ဒီမဲ့ရတဲ့ဖို့ရတဲ့အခိုက်တာမှလည်းသစ္စာညာဖြစ်တယ်နော်မဲ့ရတဲ့မဲ့မဲ့ခဏမှလည်းပေါ့နော်သောတာပတ္တိမဲ့ရမယ်သောတာပတ္တိပဲအဲ့ဒီခဏမှလည်းနိဗ္ဗာန်ကိုမြင်တာကိုနိဗ္ဗာန်မြင်လိုက်တော့ကရဟောနိဗ္ဗာန်ရဲ့ငြိမ့်တမြင်သွားတဲ့ကရဟောဖြစ်ပြနေတဲ့ရုပ်သဘောနာမ်သဘောတရားဆင်းရဲပဲလို့ဒီလိုသိသွားတော့ပေါ့နော်ဆိုလိုတာကတော့ မက္ခဏမှာဆိုနိဗ္ဗာန်အာယုံပြနိဗ္ဗာန်အာယုံပြပြီးဆင်းရဲကိုမြင်လိုက်တာပဲသင်္ခါရတရားတွေဆင်းရဲမြင်လိုက်တယ်နော်ကျန်တဲ့သစ္စာသုံးပါးကိုတော့ပရိညာပိုင်ခြားသည့်ဘာနာပယ်ပြီးသည့်ဘာဝနာအထုတ်သည့်ဆိုပရိဝေဒကိစ္စဖြင့်သိတယ်ဒီလိုပြောတယ်ပြီးတော့မက္ခဏမှာသစ္စာညာဖြစ်တယ်လို့မဲ့ရဲ့နောက်ပေါ့မဲ့ပြီးတော့ဖိုးပေါ့နော်အဲ့ဒီမဲ့ရဲ့နောက်မှာဖြစ်တဲ့ ရိယာမဲ့နောက်မှလည်းဖြစ်တယ်ဆိုတော့ကခုနပစ္စယကနာဖိုးဖိုးပြီးတော့ပစ္စယကနာညာပစ္စယကနာညာနဲ့လည်းပဲဒီဆင်းရဲဒုက္ခတွေဆင်ញင်ပြီးတော့သိနိုင်တယ်ဒါကြောင့်မို့သူကသစ္စာညာဟာအရိယာမဲ့ရဲ့ရှေ့မှာလည်းဖြစ်တယ်ပြီးတော့အရိယာမဲ့ရနေတော့လည်းသစ္စာညာဖြစ်တယ်အရိယာမဲ့ရပြီးပစ္စယကနာညာအခိုက်မှာလည်းဒီသစ္စာညာဖြစ်တယ် ဒုက္ခသစ္စာပဲဖြစ်သမုဒယသစ္စာပဲဖြစ်နိရောဓသစ္စာမဂ္ဂသစ္စာအဲ့လိုဖြစ်တယ်နည်းနည်းတော့ခက်တယ်နော်ခုနမူရင်းတရားတဲ့ဒါနောက်ထပ်အပိုပြောတာနော်ဒါကတော့စာပေကျမ်းကနေဖွင့်တဲ့အတိုင်းဘုန်းကြီးတို့ယူပြောကြဒါသစ္စာညာကိစ္စညာနေလည်းပြောပြအောင်ကိစ္စညာကြတော့ဒီကတော့ကိစ္စညာဆိုပြုသင်ပြုထိုက်တာကိုသိတဲ့ညာတနည်းအားဖြင့်ရှုမှတ်ကျင့်ပြီးသိတဲ့ညာမျိုးပါပဲ ရှုမှတ်သိရင်ရှုမှတ်ရင်နဲ့ကျင့်ရင်နဲ့ဘာတွေသိလာလဲဆိုဟောဒုက္ခသစ္စာဆိုပိုင်းခြားသိတဲ့နဲ့သိတဲ့နဲ့ဒီလိုညာနဲ့သိလိုက်တာဒါကိစ္စညာဟောသမုဒိယသစ္စာဆိုပယ်ရမယ်တရားပဲဒုက္ခသစ္စာဆိုပိုင်းခြားမယ်တရားညာနဲ့သိတယ်ဒါကိစ္စညာဟောနိရောဓသစ္စာဆိုတာမျက်မှောက်ဆိုက်ရောက်အမယ်တရားပဲမျက်မှောက်ပြုရမယ်တရားပဲသိပဲဆိုက်ွားဆိုဆိုက်ရောက်မျက်မှောက်ပြုတာအတူတူပဲ တော့និရောဓသစ္စာဆိုဆက်ရောက်မျက်မှောက်ပြုပြီးတော့သိရမယ်တရားပဲမဂ္ဂသစ္စာဆိုတာကကျင့်ရမယ်ပွားရမယ်ဖြစ်ရမယ်တရားပဲအဲ့လိုသိတဲ့ဉာဏ်မှန်သမျှကိစ္စညာပဲဒါကိုဇာဝေကျမ်းများလို့ဖွင့်ပြနောက်တစ်ခုကျတော့ကတညာကတညာကျတော့ဘုန်းကြီးတို့ကိုယ့်ရဲ့ကိစ္စပြီးသွားတော့သိတာပေါ့ဗျာ အဲ့ဒါတော့ဟောသောတာပတိမေဖို့ရပြီဖို့ရပစ္စုကနာညာဖြစ်တယ်ပစ္စုကနာညာရတော့ငါဘာညာရသွားပြီငါဘာဖို့ရသွားပြီငါမှာဘာကိလေသာတွေပယ်သွားရင်ငါမှာဘာကိလေသာကြံသေးတယ်နိဗ္ဗာန်ကိုလည်းအာယုံပြုလို့ရဒါမျိုးပြန်ဆင်ញင်လို့ရအဲ့ဒီညာရမှာသိချတယ်နော်ဘုန်းကြီးတို့ဒီတကယ်အားထုတ်တဲ့ပုဂ္ဂိုလ်တွေမှတ်ထားဖို့ရတခါတလေဆရာသမားဟာသောတာပတိရမဲ့ရပြီသောတာပန်ဖြစ်ပြီးတရားကံဖြစ်ပြီးလို့ဆုံးဖြတ်ပြင်ပြီးတော့ကိုယ်မှာကိလေသာဘာမှလည်းပယ် ပယ်မှလည်းမသိဘူးရဘာမဲ့ရမှလည်းမသိကိုယ့်ကိုသိတယ်ရလို့ရှိရင်အဲ့ဒါမှတ်တာဆရာသမားဆုံးဖြတ်ပေးစရာမလိုဘူးကိုပယ်တဲ့ကိလေသာတွေကိုဆင်ញင်လို့ရတယ်ဒါလေးမှတ်ထားဖို့အကတညာရအမြင့်ဆုံးပြောအောင်ပေါ့ဗျတဂရာပြီးတော့သောတာပတိမဲ့ပြီးတော့တရားဂိုင်းမဲ့ရမယ်တရားပြီးဖို့ရမယ်ပြစ္ဆကနာညာရမယ်အနာဂိုင်းမဲ့ဖို့ရမယ်ပြစ္ဆကနာညာရမယ်အရတ္တမဲ့ဖို့ရပြစ္ဆကနာညာရတယ် ဟောပိဿကအရဒမဲ့ဖို့နောက်ကပိဿကနာညာရသွားပြီဆိုဘုန်းကြီးတို့ဥဒိတံဗြဟ္မစီရိယံဒါပါဠိစာပေထဲမှာခဏဏပါတယ်။ဟာကျင့်သုံးစရာအလုံးငါအကုန်လုံးကျင့်သုံးပြီးပြီဥဒိတံဗြဟ္မစီရိယံဒါလေးတွေဟိုဖရာတို့ဒီယဟန္တာရှင်မြတ်တို့အဲ့လိုသုံးတယ်။ဥဒိတံဗြဟ္မစီရိယံဒီထဲတော့နော်ဒီထဲတော့အထူးမပါဘူး။ဥဒိတံဗြဟ္မစီရိယံ ဒီဒီထဲမှာမပါဘူးကိုခါတိုင်းတောက်တန်နေတော့အများပြင်ပါတယ်နော်သူကကိုငါမှအကျင့်မြတ်တွေကိုကျင့်သုံးပြီးပြီးကျင့်ပြီးပြီးဒီလိုပြောတာဥဒိတံပြောမှာကတံကရဏီယံကျင့်တဲ့ကျင့်တဲ့ကျင့်တဲ့ကျင့်ထိုက်တဲ့ပြုတဲ့ပြုထိုက်တဲ့ကိစ္စငါအကုန်လုံးပြုပြီးပြီးလို့ဆင်ញင်တဲ့နဲ့ညံဖြစ်တာအဲ့တော့ပိဿကနာညံပေါ့အခုဘုန်းကြီးတို့ပြောခဲ့တာတွေကခုနက ကတာဝတ္ထုအဖွင့်ပေါ့မူလဒီကာမှာပြောတာအနေနဲ့ပြောကြဒါဆိုပြီးပါဠိပညာရှင်မှန်တယ်မှာဒီလိုပဲပြောကြတော့ပေါ့ဆရာတော်လေးလည်းဒီလိုပြောတယ်ဒါကဘုန်းကြီးတို့ဒုက္ခသစ္စာနဲ့ပတ်သက်တာနော်နောက်သမုဒိယသစ္စာနဲ့ပတ်သက်တာသွားမယ်နောက်ထပ်ပါဠိသုံးဖို့ဓမ္မစကြာပါဠိသုံးဖို့ကြည့်မယ်နောက်ဓမ္မစကြာပါဠိလေးကြည့်တာဣဒံဒုက္ခသမုဒိယံအရိယသစ္စာတိမေဘေခဝေ မာသီဆရာတော်ဘုရားကြီးလို့ဆို71ကဒါကခုနကညံ3ပါးနဲ့ကြည်ပေါ့နော်ညံ3ပါးနဲ့ကြည်ဘာညံဖြစ်မလဲဒါကသစ္စာညံပေါ့စနစ်ကကိစ္စညံပေါ့တန်ခောပဏိတံဒုက္ခံအရိယသစ္စာဒုက္ခသမုဒယံအရိယသစ္စာဘာတဗန္တိမိဒါကကိစ္စညံတခောပဏိတံဒုက္ခသမုဒယံအရိယသစ္စာဘာနပဟိနန္တိမိဒါကကတညံ ဒါပေမဲ့လို့ခုနဘုန်းကြီးတို့ပြောသလိုဟိုသူပြောတာတွေရှုပ်နေနိုင်မယ်ဒါကတော့ဘုန်းကြီးတို့ဆရာနှစ်မျိုးသုံးမျိုးပြောတော့နှစ်မျိုးသုံးမျိုးပြောနေရအဓိကကဘုန်းကြီးတို့ပြောချင်တာကဟိုးပထမတော့ကနံပါတ်ပုံနံပါတ်9မှာပြောခဲ့တယ်အဲ့မှာသမုဒိသမုဒိယသစ္စာကြောင့်ဣဒံခောပါဏဘေကွေဒုက္ခသမုဒိယသစ္သမုဒိယအရိယသစ္စာယာယံတနာပောနဘဝိကနန္ဒီရာကသာကတာတတရတရဘိနန္ဒီနီအဲ့မှာကာမတဏဘဝတဏနံပါတ်9 ဒါကတကယ်တော့ကြတော့သစ္စာညာပြတာပဲဗျနော်ဆရာသမားတွေကခုနအမျိုးပဲသစ္စာညာပြတယ်လို့သူကပြောတော့အဲ့ဒါမှတကယ်သစ္စာညာပြပထမသမုဒိယသစ္စာကိုသုဒ္ဓမြညာနဲ့သိရမယ်ပရိယတ္တိသင်ယူမှုလေ့လာမှုအနေနဲ့သိရမယ်ဒါသစ္စာညာပဲအဲ့ဒါဆိုပိုးလွယ်ဒါသစ္စာညာကိုပြခဲ့အခုခုနကပါဠိသုံးပုဒ်ကဆိုတာကဟို ဖះကဖះဖြစ်ကြောင်းတွေဝန်ခံတယ်ဆိုကျင့်ပြီးလို့ဒါရီဝန်ခံလို့ရတယ်ပြောမကျင့်မဲနဲ့ဘယ်တော့မှပြောလို့မရဘူးနော်ဆက်သွားမယ်အဲ့ဒါကအဲ့ဒါငါးကသစ္စာညာပြတယ်လို့ပြောမယ်အဲ့တော့7 7အဲ့ဒီပါဠိကိုဆက်သွားမယ်7 7အောက်မှာ7 7อืมအဲ့မှာ7 7နဲ့7ကဘုန်းကြီးတို့အများယူဆတာကဒါကသစ္စာကိစ္စညာပြတယ်လို့မှတ်တာကျင့်ပြီးမှသိတယ် ဇာတိနဲ့ဆိုင်ကြည့်လိုက်လေဒါဒုက္ခသမုဒ္ဒံဒုက္ခဖြစ်ကြောင်းလောဘပေါ့ဒီလောဘကိုလည်းသမုဒိယသစ္စာနော်တံဣဒံတံဣဒံဆိုတာကဘောကာမတဏဘောတဏဝိဘတဏဒီတဏသုံးပါးကိုပြောတယ်ဒါကျင့်လားကျင့်လို့ဘုရားဒီမှာစက္ကုံဥဒ္ဒပါရိညာနာဝတကယ်ဘုရားပြဝန်ခံသွားတာဒီတရားတွေကသူများပြောတော့မဟုတ်ဘူးတဲ့ပုဗ္ဗေနာနုတုတေတုတမေတုငါကိုယ်တိုင်ကျင့်လို့သိလို့ ကျင့်မှသိတာဒါကြောင့်မို့ကိစ္စဉာဏ်လို့ဘုန်းကြီးတို့ကသုံးရတယ်7နဲ့7နဲ့ကိစ္စဉာဏ်ပဲ73ကကတဉာဏ်ပဲနော်သမုဒိယသစ္စာဆိုတာတော့မာစီဆရာတော်ကြီးကတော့ဘာတဘက7နှစ်မှာပါတဲ့အတွက်သူကအဲ့ကြောင့်မှကိစ္စဉာဏ်လို့ယူတာနော်အပေါ်ဒါပေမဲ့လို့အပေါ်ဘေနာနုတုတေတုဓမ္မေတုစက္ကုံတာပဲဒါတွေကဘုရားအပြည့်ဝန်ခံတာကျင့်လို့ဝန်ခံတာဒါကြောင့်မို့အဲ့ဒါလဲ အဲ့ဒီပါဠိထောက်ပြီးတော့ဒါကကိစ္စညာလို့လားမှတ်ထားလိုက်လွယ်လွယ်ကူကူနော်73ကကတညာကတညာဆိုနောက်ကမညာဖွညာရပြီဖြစ်တဲ့ပိဿကနာညာဒါကတညာအဲ့လိုမှတ်ထားနော်ကတညာဒီသမုဒိယသစ္စာကျတော့သူကဖရာဘာဟောတာလဲဆို အဲ့မှာကြည့်လိုက်ဘာတဗန္တိပယ်ရမယ်သဝရိယသစ္စာသိပယ်ပေါ့ဒုက္ခသစ္စာကျတော့ဒီသစ္စာတရားတွေကိုသိရမယ်ဘာတဗဒါလေးသိပယ်ဆိုင်ွားဆိုမလဲဒီဆရာတော်ပြရဒါရေးတာဒီတိုင်းရေးတာသမုဒယသစ္စာကိုသိရမယ်ဒုက္ခသစ္စာကိုသိရမယ်ဆင်းရဲတာတွေအမှန်တိုင်းသိရသိသွားရင်ပယ်နေအောင်ကြည့်ရမယ်ပယ်ရမယ် ကျင့်မှပယ်တာပေါ့ဗျာဒီတိုင်းတော့မပယ်ပထမတော့သုဒ္ဓမြညာနဲ့သိဟောဒီတဏှာဒီတဏှာတွေကိုပယ်ရမယ်ဒီတဏှာတွေကြောင့်ဒီသမုဒိယသစ္စာဖြစ်တဲ့ဒါပယ်အောင်ကျင့်ရတော့အဲ့တော့ကျင့်တာမျိုးကိစ္စညာခေါ်တယ်ကျင့်လိုက်လို့ပယ်သွားပြီဆိုကတညာဖြစ်တာပေါ့ဒီတော့ဒီမှာဣဒံတို့တံခောပဏိတံတို့၁၁စနစ်အဲ့မှာပါတယ်အစာကဣဒံပုတ်တို့တံခောပဏိတံတို့ 73ကတန်ခောပဏိတံဒါတွေကဘာဝပြန်ညုံလဲရှေ့ကကာမတဏဘောဟတဏဝိဘောဟတဏဒီတဏတွေဟာသမုဒိယသစ္စာပဲဒါပြန်ညွန်တာပေါ့ဒါလေးသိထားဖို့ရည်အဲဒီသမုဒိယသစ္စာလေးနဲ့ပတ်သက်နည်းနည်းပြောစရာရှိတယ်ဒီသမုဒိယသစ္စာမှာကခုနပြောတဲ့ကာမတဏဘောဟတဏဝိဘတဏကိုဒါသမုဒိယသစ္စာလို့ခေါ်တယ်နော်အဲတော့ဒီတဏကိုပယ်ရမယ်ဒါကအများကြီး ရာမျိုးနောက်တစ်မျိုးပြောမယ်ပယ်ရမယ်တဏှာ၃မျိုးဆိုဒီလိုပြောတာရှိသေးတယ်ပယ်ရမယ်တဏှာဟုတ်လားဝိတေကမကိလေသာကာယကံမြောက်ဝစီကံကာယကံနဲ့ကာယကံမြောက်ကျူးလွန်တာဝစီကံမြောက်ကျူးလွန်တဲ့တဏှာဒါဝိတေကမကိလေသာခေါ်တယ်ဒီကိလေသာကြောင့်ကာယကံမြောက်မကျူးလွန်မရအောင်ဝစီကံမြောက်မကျူးလွန်မရအောင်ဘုန်းကြီးတို့ဒီနေ့၈ပါးသီလစောင့်တည်ထားမယ်အနည်းဆုံး၅ပါးသီလစောင့်တည်ထားမယ် ကာယကံတောင်းကြမှုဝစီကံတောင်းကြမှုသို့မဟုတ်ကာယကံမြောက်ကျူးလုံးမှုဝစီကံမြောက်ကျူးလုံးမှုမရှိဘူးဒါပယ်ရမယ်ဒါအဲ့ဒီတဏှာတွေပယ်ဖို့ဝိတေကမကျူးလွန်တဲ့တဏှာတွေပယ်ဖို့အတွက်သီလနဲ့သီလထိမ့်သိမ်းရတယ်သီလပြင်ပယ်ရတယ်တခါစိတ်ကူးထဲမှာဖြစ်ပေါ်လာတဲ့တဏှာရှိသေးတယ်ထိုင်ရင်းနဲ့အတွေးထဲမှာဖြစ်ပေါ်လာတယ်အဲ့ဒီတဏှာကဒါပရိယုဌာဏတဏှာပဲပရိယုဌာဏကိလေသာလို့ခေါ်တယ် ဒီပရိယုဌာဏကိလေသာတွေမဖြစ်ပေါ်ဖို့ကြတော့တမာရိယအောင်အထုရတယ်နော်မဆင်းအောင်နဲ့ကတ်တောင်လို့ရတယ်မကတ်လို့ရင်ဒီအတွေးကဝင်လာပြီမကောင်းတဲ့အတွေးတွေမဝင်အောင်ဘာလို့မလဲမဆင်းအောင်နဲ့ကတ်အောင်မမဆင်းအောင်ကတ်ဖို့ဝီရိယလေးကြောင်းရဆိုင်ပြတမန်လုံးလို့မရဘူးရကတ်တောင်လို့ရတယ်နော်ခဏခဏပြောမယ်ဒါတွေကအရေးကြီးလို့ကတ်သွားပြီတမာရိရသွားပြီဆိုရင်ခုနဘာအတွေးမှအတွေးနဲ့ပေါ်လာတဲ့ တတ်မမှုတဏ္ဍာတွေပယ်သွားတယ်ဒါကအတွင်းနဲ့ပယ်တယ်လုံးဝပယ်သွားတာမဟုတ်ဘူးနော်တကယ်အကြောင်းတိုက်ဆိုင်လာဖြစ်နိုင်သေးတယ်တကယ်မဖြစ်သေးဘူးအကြောင်းတိုက်ဆိုင်လာဖြစ်ခွင့်ရှိတဲ့တဏ္ဍာအနုတ္တိယကိလေသာလို့ခေါ်တယ်ဒီအနုတ္တိယကိလေသာကဟုတ်လားဘုန်းကြီးတို့ပညာဖြင့်ပယ်ရတော့ပညာဖြင့်ပယ်ပုံလေးပြောင်းအနုနုတ္တိယကိလေသာကိုဘုန်းကြီးတို့စာပေမှာနှမျိုးခွဲပြတာအာရမဏ လူတိယကိလေသာနော်မြင်ကိုင်းမှာလည်းမြင်မြင်မြင်တဲ့အာယုံမှာလည်းဘုန်းကြီးတို့အနိစ္စဒုက္ခလို့မရှုမိရင်ဒါတွေကပြန်ပြီးစဉ်းစားပြီးပြန်ပေါ်လာတယ်ပြန်ဖြစ်ခွင့်ရှိတယ်ကြားကိုင်းမှာလည်းကြားကိုင်းမရှုဘူးဆိုရင်အခုလိုထိုင်းနေချင်းပြန်ပေါ်လာတယ်အရင်ကြားခဲ့တဲ့အာယုံတွေအဲကြောင့်မနေ့ကပြောခဲ့တယ်မနောဝိညာဉ်စိတ်ကအရာကျဲတယ်ထိုင်းနေတာမျက်စိမိတ်နားပိတ်ထိုင်းနေတာပဲအရင်မြင်ခဲ့တဲ့အာယုံတွေလည်းပြန်တွေးလို့ရတာတွေးပြီးပြန်ပေါ်တယ် အရင်ကြားခဲ့တဲ့အာရုံနဲ့ပြန်တွေးပြီးပေါ်တာပဲအရင်စားခဲ့တဲ့ဟာတွေပြန်တွေးပြီးပေါ်တာပဲအရင်အနမ်းရတယ်ပြန်တွေးပြီးပေါ်တာပဲတွေးပေါ်ပြီးတဏှာတွေဖြစ်တာအဲ့ဒီတဏှာတွေမဖြစ်ပေါ်ရအောင်ဝိပဿနာဉာဏ်တွေဖြစ်အောင်ရှုမှဒါတွေကိုပေါ်ပြီးပြောက်ပေါ်ပြီးပြောက်အရင်တုန်းကမြင်ခဲ့တဲ့အောင်တွေပေါ်လာရင်လည်းအတွေ့အထဲမှာပေါ်လာမှတ်ဒါတွေပေါ်ပြီးပြောက်ဖြစ်ပြီးပြက်အရင်တုန်းကကြားခဲ့ဘူးတာတွေပြန်ပြီးအတွေ့အထဲမှာပေါ်လာမှတ် ရပ်သွားမှမျောမလဲရမျောလိုက်နေတော့ဒါတော့အာရမဏဒုတိယကိလေသာတွေဖြစ်နေတော့မျောမလိုက်ဖြစ်နေပေါ်ပြီးပြောပေါ်ပြီးပြော ဖြစ်ပြီးပြအနေဆဒုက္ခအနတ္တမျောမှမှတ်လိုက်တာဝိပဿနာဉာဏ်နဲ့ဖြစ်တာဝိပဿနာဉာဏ်နဲ့ဖြစ်ဒီအာရမဏဒုတိယကိလေသာကိုပယ်တယ်နော်မြင်ကြိုက်ကြားကြိုက်မှာကိုကဒီအာယုန်တွေထင်ရှားခဲ့တယ်မြင်ကြိုက်ကြားကြိုက်မှာအာယုန်တွေထင်ရှားပြန်ဒီအာယုန်တွေမရှုမိရင်ဘာဖြစ်လဲ အနေဆတို့ကမသိတဲ့ခါကျတော့ဒီလိုထိုင်းနေချင်းဒီတွေးတွေကပြန်ဝင်လာတယ်ပြန်ဝင်လာတော့ဒါကိုမှတ်ရတယ်နော်ပြတ်တော့ရတော့မှတ်မမမှတ်ရင်အတွေးထဲမှာမျောနေဒီကိလေသာတွေဖြစ်နေအဲ့ဒါအနန္တုတ္တကိလေသာတွေပဲဒါတွေကိုဘုန်းကြီးတို့ရတော့ပြတ်တော့မှတ်မယ်ဆိုအာရဏုမနုတ္တကိလေသာဝိပဿနာဉာဏ်ပယ်တယ်လို့ဒါသုံးတာနော်နော်ဒါလေးပြီးအောင်နောက်တစ်ပတ်လည်းပြောပါဦးမယ်ဒါတွေကအရေးကြီးလို့ရှုမှတ်တယ်အာရ ဒီအနုတ္တကိလေသာ အာရမဏနုတ္တကိလေသာရှိတယ်တန်ထာနာနုတ္တကိလေသာရှိတယ်တန်ထာနာနုတ္တကိလေသာဆိုနော်အရိယာမပြမပယ်သေးသူဖြစ်ခွင့်ရှိတဲ့ကိလေသာတွေသောတာပန်ဖြစ်သွားလေသူကိလေသာအကုန်မပယ်သေးဘူးတရားကံဖြစ်သွားသူကိလေသာအကုန်မပယ်သေးဘူးနော်အဲ့ဒီသူမဲ့သူအရိယာမဲ့ဒီသူကိုယ်တဏ္ဍသူတမ္မာဖြစ်နေတဲ့ကိလေသာတွေကတော့မညာဖုံညာရမှတကယ်ပယ်တယ်ပေါ့ သောတာပတိမဉ္ဇဏ်ရသောဒိဋ္ဌိဝိသိကိစ္စပယ်မဲ့တရားဂိုင်းမဉ္ဇဏ်ရရင်အကျဉ်းသာပယ်မကြစေတကိလေသာပယ်မဲ့နာဂိုင်းမဲ့တွေရသွားရင်အနုစာကာမရာကိလေသာတွေဒေါသကိလေသာတွေဒါပယ်မဲ့ရတ္တမဲ့ရသောမှာရူပရာဂအရူပရာဂကိလေသာတွေတဏပေါ့ဝိသေကိစ္စအကျွင်းမဲ့ပယ်တတ်လိုက်တာအဲဒီအရိယာမဲ့ဖြစ်မပယ်သေးတဲ့ဖြစ်ခွင့်ရှိတဲ့ကိလေသာမျိုးတန်ထာနာနုတ္တကိလေသာခေါ်တယ် ဒီတန်တနာနုတ္တဂိတေတာကြတော့အရိယာမဲ့ဖြင့်ပယ်တတ်နိုင်တယ်အရိယာမဲ့ပညာဖြင့်ပယ်တတ်နိုင်တယ်ဒီလိုမှတ်မယ်နော်အဲဒီမိနစ်မှာ7နာရီခွဲသွားပြီ9မိနစ်တောင်ကျော်သွားဒီနေ့ဟောပြောဆုံးဆုံးမတဲ့တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြံအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။